ဒီကနေ့1359ခုနှစ်တော်တလင်းလာပြီးကျော်ရှိရက်1998ခုနှစ်စက်တင်ဘာလ24ရက်ဗုဒ္ဓဟူးနေ့နေ့လယ်2နာရီ3နာရီနဲ့30မိနစ်3နာရီခွဲအချိန်မှာဘုန်းကြီးတို့တရားပွဲစသည်ဟောရမယ့်တရားက ဓမ္မစကြာတရားအဲဘယ်ရောက်သွားပြီလဲဓမ္မစကြာဗါတဲ့သုတ်တော်ရဏဘီရင်ကြီးလက်ထုံမင်္ဂလာအခမ်းအနားကျင်းပနေတော့သိတ္တထမင်းသားလေးကတပြေပင်ရိတ်မှအာနာပါနပထမဇံဝင်စားပြီးနေတာမလားနေတာအဲ့ရောက်ထိန်တော်တွေရောဘီရင်ကြီးရောတိလို့လာပြီးရှိခိုးကြတော့ကြဘီရင်ကြီးက အဲ့ဒီချိန်ရှိခိုးတဲ့အခါကျတော့သားတော်ကိုအခုခမဲတော်ရှိခိုးတာဒီအကြိမ်ဟာဒုတိယအကြိမ်မှာတဲ့အဲ့လိုပြောပြီးရှိခိုးတယ်ရှိခိုးတိုက်လို့ရှိခိုးတယ်ပေါ့ဒါပြောတာဒါဖြင့်ပထမအကြိမ်ကဘယ်တော့မှရှိခိုးခဲ့တော့ပါတယ်ဒေဝီလယသိကောင်းပေါ့ဒေဝီလယသိကြီးနန်းတော်လာတဲ့အခါကျတော့ သားတော်လေးကိုယသိရှိခိုးရအောင်ဆိုပြီးဘီရင်ကပွေချေပြီးတော့ရှိခိုးဖို့ရပြင်ပေးတော့သားတော်လေးကရှိမခိုးပဲနဲ့သားတော်လေးရဲ့ခြေတော့ကပဲယသိရဲ့ခေါင်းပေါ်ရောက်သွားတယ်တဲ့အဲ့ဒီတော့မှယသိကလည်းသားတော်လေးရှိခိုးတော့သုတော်ရဏဘီရင်ကြီးကလည်းပဲပထမအကြိမ်ရှိခိုးတယ်တဲ့ဒီတော့ သားတော်လေးရဲ့အနာဂတ်အရေးကိုယသိကကြည့်တဲ့အခါကျတော့ကြည့်ပြီးတဲ့အခါကျတော့ယသိကပြုံလဲပြုံတယ်ငိုလဲငိုတယ်ဆိုမဟုတ်လားပြုံးတာဘာကြောင့်တော့ဖရာဖြစ်မဲ့ထူးခြားတဲ့ပုဂ္ဂိုလ်ကိုတွေ့ရပူဇော်ဖူးမြော်ရလို့ ငိုတာကတော့ဘာကြောင့်မလဲပါလေသူဖျားဖြစ်တဲ့အခါမှာသူ့ကိုဖူးရတော့မှမဟုတ်တော့ဘူးလို့အဲဒါလိုမြင်ပြီးတော့ဝမ်းနဲ့ပူဆွေးလို့ငိုကြွေးတယ်ဒါဖြင့်ယသိကဘယ်သွားနေမှာမို့သူကမဖူးရမှာတော့ ပါတယ်ရသေးကအဲ့ဒီအထိသူအသက်မရှိနိုင်တော့ဘူးတဲ့ရသေးကြီးကအဲ့ဒီအချိန်မှာအသက်က80လောက်ရှိနေပြီနဲ့တူပါတယ်အသက်မရှိနိုင်တော့ဘူးတဲ့သူကွယ်လွန်ပြီးတဲ့အခါကျတော့အရူပဗြမဘုံမှာသူ သွားပြီးတော့ဖြစ်ရတော့မယ်တဲ့အရူပဗြမဘုံဆိုတာတဲ့မြတ်စွာဘုရားပေါင်း အရာအထောင်ကြွပြီးတော့တောင်ချွတ်လို့မရတဲ့ဘုံတဲ့အဲဒါကြောင့်ဒီမင်းသားလေးဖျားဖြစ်ပြီးတော့တရားဟောတဲ့အခါမှာဘင်းဖျားကိုလည်းမဖူးရတရားကိုလည်းမနာရဖြစ်မှာကိုတွေးပြီးတော့စိုးရင်ဘူးဆွေးတယ်တဲ့အဲ့လိုဆိုရင်ဟိုလိုမရဘူးလားဂိုင်းငါအရုပဘုံမှာမဖြစ်ခြင်းဘူးလူပြေမှာပဲဖြစ်ခြင်းနဲ့လို့အဲ့လိုစိတ်ညွတ်လို့မရဘူးလား ဟမ်ဟာဟိုသွားဖို့ရလက်မှတ်ထိုးထားလို့လားဟုတ်လားလက်မှတ်ထိုးထားသလိုဖြစ်နေဒါကြဆိုအဲ့ဒီအချိန်တုန်းကသုတ္တရဏပင်ကပထမအချိန်ရှိခိုးနောက်လက်ထုံမင်္ဂလာအခုအာနာပနာပထမဇာဝင်နေတဲ့အခါကျတော့ဒုတိယအချိန်ရှိခိုးနောက်ဒီမင်းသားလေးအသက်အတိုင်းနေတဲ့အခါကျတော့အဲ မင်းသားလေးနန်းတော်ထဲမှာပဲပျော်ပိုက်နေအောင်ဘုရင်ကနန်းတော်ပတ်ဝန်းကျင်မှာတကားဝေးတဲ့နေရာအထိအိုတဲ့လူနာတဲ့လူသေတဲ့လူတွေမလာရလို့အမိန့်ထုတ်ပညာထားလိုက်တယ်။ဘာကြောင့်လဲလို့ဆိုတော့ပုံနာရိပေရင်ဟောစဉ်ကဒီမင်းသားဟာသူကိုသူနာသူသေးယဟန်ဆိုတဲ့နမိတ်လေးပါမြင်ပြီးတော့တောထွက်လိုက်မယ်လို့ဟောရှိထားလို့ဒါကြောင့် ပူရနာရာသေးတာတွေမမြင်ရအောင်ဆိုပြီးတော့ဒီအဝနာအသေးတွေဟာနန်းတော်ပတ်ဝန်းကျင်တကောက်ကွာစီအထိအဲ့ဒီနေရာအထိမလာရတမြစ်ထားတယ်ဒါနဲ့ပြောအောင်ဆိုပြီးရမတုဘတုရမဆိုတဲ့ရွှေနန်းသုံးဆောင်ຫນွေမိုးဆောင် ပြောင်းလဲပြီးဆံမိုးရဆောက်လုပ်ပေးထားတဲ့ပြီးတော့မောင်မပေါင်း၈000အချံရန်ခိုက်ပြီးထားတဲ့ ဒီလိုနဲ့ကြည်လာတော့အဲ့ဒီအတော်အတွင်းမှာတော့ဒီမင်းသားရဲ့တတ္တိဘာမှမတွေ့ရသေးဘူး16နှစ်ရှိတော့ရတော်ရရနဲ့ထိန်မြန်လက်ထအဲ့ဒီခါမှလည်းပဲသူတတ္တိဘာမှမတွေ့ရသေးဘူးအသက်29နှစ်ရှိတဲ့အခါကျတော့မှဥယျင်ကစားထွက်ချင်တယ်လို့ဥယျင်ကစားထွက်သွားတဲ့အခါကျတော့ဒီတော့သတ်မှတ်ထားတဲ့တကာဝုတ်တဲ့လွန် ပူသွားပြီပေါ့ရှောက်ထွက်သွားလိုက်တော့ဥယျာဉ်တော်ထွက်ရတာဆိုတော့အဲ့ဒီဒီမှာလမ်းမှာသူအိုသူနာသူသေးဆိုတဲ့နမိတ်သုံးပါးမြင်ရတယ်။ဟိုတဲ့လူလည်းတွေ့ရတယ်ဆင်းရဲလိုက်တာလို့စိတ်ထဲဖြစ်တယ်။ဒါပါတော့ဆိုအိုတဲ့လူအရင်ကတော့မမြင်ဘူးပဲကိုအခုမှမြင်ဘူးတော့မလေးအိုတဲ့လူအိုတဲ့ဆိုတာဆင်းရဲလိုက်တာနော်။ ခါကလည်းကုန်းလို့သပင်တွေကလည်းဖြူလို့သွားတွေကလည်းကျိုးလို့အရေးတွေကလည်းတွန်းလို့မျက်စိကမှုတ်မျက်စိကတီနာကကြီးဆန်းကြီးဖြူလွှကုန်းကုန်းကွာကွာနဲ့အဖိုးကိုတွေ့ရတဲ့အခါကျတော့ဩဒီလောက်ဆင်းရဲတဲ့ပုံကူလည်းရှိသေးတာပဲဒီလူကဘယ်ရလာတာလဲဆိုဩအဲ့ဒီလူကမင်းသားတို့ အကျွန်ုပ်တို့လိုပဲငယ်ရာကကြီးပြီးတော့တဖြည်းဖြည်းအိုးလာတာမွေးဖွားလာတဲ့လူမှန်သမျှအိုးရတာပဲဆန္ဒအမတ်လျှောက်လဲတော့ယထာတိုင်းကလျှောက်လဲတော့ထိတ်လန့်တံဝေကဖြစ်အိုးငါလည်းပဲကြည့်ရင်ဒီလိုဖြစ်မှာပါပဲလားတဆင်းရတာပဲပါရမီပြည့်တဲ့လူမဟုတ်ပဲနော်ပါရမီမပြည့်တဲ့လူဘလောက်အိုရာတွေ့တွေ့အဲ့ဒါလိုမဖြစ်ဘူး ခုငါမအိုသေးဘူးမဟုတ်လားသူပဲအိုတယ်အဲ့ဒါလိုပဲရှိသေးတယ်ဒါကြောင့်မလို့ငါမိုးအောင်လှတော့ပါတော့ပြင်အောင်ဆင်အောင်မယ်အဲ့ဒီစိတ်ပဲပေါ်ရတယ်တန်ဝေကထိတ်လန့်စိတ်ကတော့မဖြစ်ကြဘူးအဲ့ဒါအချိန်ကြလို့မလို့နတ်တွေကဖန်ဆင်းပြီးပြရတာတဲ့ဒီချိန်ပါရမီရင်ချိန်ကြပြီတောထဖို့တော်ပြီဆိုပြီးတော့ဖန်ဆင်းပြကြတော့ အဲဒီလိုသူအိုသူနာသူသေးယဟန်ဆိုတဲ့နမိတ်လေးပါးမြင်တာတချို့ကျမ်းဂန်ကတနေ့တည်းမှာလေးခုလုံးမြင်တယ်လို့အဲဒီလိုဆိုတယ်တချို့ကျမ်းဂန်ကတော့ရက်ချားပြီးတော့မြင်တယ်လို့ဆိုတယ်ဒီတရက်ထွက်သွားသူအိုမြင်ဥယမကစားတော့ဘူးနန်းတော်ပြန်ဒါနောက်တနေ့ထွက်ပြန်လဲနောက်သူနာမြင်မြန်နဲ့ ထိလနာဝေကဖြစ်ပြီးဥယမကစားတော်ဦးပြန်နတ်တော်ပြန်မြန်နဲ့အဲ့ဒါလိုအစရှိသည်ဖြင့်တရက်စီတရက်စီနမိတ်လေးပါမြင်တယ်လို့အဲ့ဒါလိုရှုကျမ်းဂန်ကဆိုတယ်တချို့ကျမ်းဂန်ကတော့အဲ့ဒီနမိတ်လေးပါးကိုလေးလစီခြားပြီးမြင်တယ်တဲ့ဒီတလမှာနမိတ်တစ်ခုသူ့နမိတ်နောက်လာကြတော့သူနာနမိတ်နောက်ကြနောက်လာကြတော့သူသေးနမိတ်နောက်လာကြတော့ယဟန်နမိတ် အဲ့ဒါလို့လေးလချပြီးမြင်တယ်လို့ဆိုတာလေးလချပြီးမြင်တယ်ဆိုတော့ပထမဆုံးထိတ်လန့်တံဝေက ဖြစ်တဲ့အချိန်ကနေပြီးတော့တစ်နှစ်နဲ့လေးလရှိတဲ့အချိန်မှသူတောထွက်ရမှာပေါ့နော်အဲ့လောက်ကြီးနေပါမလားနေပါဘူးအဲ့လောက်ကြီးတော့မနေပါဘူးတရားစီချာမြင်တယ်ဆိုတာအဲ့ဒါဟုတ်ကောင်းမဟုတ်လဲဒါပေမဲ့လို့အဲ့ဒါခိုင်ခိုင်မာမာကြမ်းကန်နေပဲအဆူကွဲလွဲနေကြတာ သို့တော်လည်းလူရင်းကတော့အဲ့ဒါမဟုတ်ပါဘူးလူရင်းကတော့ထိတ်လန့်တံဝေကဖြစ်เสียအိုဆင်းရဲနာဆင်းရဲသေဆင်းရဲကိုတွေးလို့ထိတ်လန့်တံဝေကဖြစ်ပြီးတောထွက်လူစိတ်ပေါ်လာတယ်အဲ့ဒီချိန်မှာနောက်ဆုံးအမတန်တည်ကြည်ငြိမ်သက်တဲ့အိန္ဒြေနဲ့ယဟန်တို့ကိုတွေ့ရတဲ့အခါမှာဒီယဟန်တို့လိုတည်ကြည်ငြိမ်သက်ခြင်းနဲ့စိတ်ဖြစ်ပေါ်လာပြီးတော့တောထွက်ပြီးတရားရှာတယ်ဒါလူရင်းမှာပဲ ဒါနဲ့တရားရှာတော့ပထမဆရာရှာအောင်မှပဲဆရာစီမှာနာယူသင်ကြားပြီးတော့အထုမှဖြစ်မယ်ဆိုတော့ပထမဆုံးကာလာမအနွယ်ဖြစ်တဲ့အာလာရယတိကြီးတွေ့တရားတောင်းတဲ့အခါကျတော့ယတိကြီးကအာဂိစင်ညာယရဏဇံထိဇံ90သူရထားတာကိုပြန်ပြီးသင်ပေးတယ် သိဒ္ဓထမင်းသားကအဲ့လိုသင်ပေးတဲ့အချိန်မှာပဲသူသင်ပြပုံသင်ပြနည်းကိုနားထောင်ပြီးတော့စိတ်ထဲကသဘောပေါက်လိုက်တယ်ဒီအာလာရယတိကြီးဟာအခုဇန်90ဆင့်ကိုသူတက်တက်သင်ယူထားယုံမျှနားလေသဘောပေါက်တာမဟုတ်ဘူးဒီဇန်9ပါးကိုသူကိုယ်တိုင်ရထားလို့သာ ဒီလိုတိတိကျကျသူသင်ပေးနိုင်တာပဲလို့သဘောပေါက်အဲတော့သူသူတောင်ဒီခုနှစ်ဆင့်ကိုရနိုင်တဲ့တတ္တဝိရိယတတိသမารိပညာဆိုတဲ့အင်အားတွေရှိရင်ငါလည်းပဲဒီအားတွေရှိတာပဲငါရအောင်အထုတ်မယ်ဆိုအချိန်အနည်းငယ်အတွင်းမှာပဲဆံခုနှစ်ဆင့်ရသွားဒီတော့ယသေးကြီးက သူကလည်းဒီတဲ့ပိုးရတာမဟုတ်တော့ဒီဇန်90ရရုံမဲ့သင်ပေးနိုင်တယ်ဇန်ဆိုတာဘာဝလိမ့်ပရိသတ်အာယုံတစ်ခုထဲမှာစိတ်ဆိုင်ပြီးတော့တည်ငြိမ်နေတာဟုတ်တယ်မဟုတ်လားတည်ငြိမ်ုံပဲဘာယုတ်သဘောနံသဘောမှမသိတော့လောဘဒေါသမောဟကိလေသာပဲနိုင်ရလားအဲဒါသိတ္တထလူကျင်တာဟုတ်ပါမလား မဟုတ်သေးဘူးရသေးကြီးကတော့ပြောပါတယ်သင်္ကတဲတော်တာပဲတို့များရပောင်းများစွာလာပောင်းများစွာ အထုရတဲ့တရားသင်္ခဏနဲ့ရတယ်သင်ပါရမီပြည့်တယ်အဲဒီတော့တခြားမတော်ပါနဲ့တော့ဒီမှာပဲကျွန်ုပ်နဲ့အတူဆရာလုပ်ပြီးတပည့်တွေတရားပြကြပါစို့လို့တားတယ်ဒါပေမဲ့သိတ္တထလူကျနာအဲ့ဒါမဟုတ်ဒါနဲ့အလာရယတိထံကခွာသွားပြီးနောက်ထပ်ဆရာဆရာပြန်တော့ ရာမယသိကြီးရဲ့သားတပည့်ဥဒကယသိသွားတွေ့တယ်ရာမယသိကြီးကတော့အဲ့ဒီအချိန်မရှိဘူးကွယ်လွန်သွားပြီဥဒကယသိသွားတွေ့တော့ဥဒကယသိဌာနီးခံမြန်တော့ဥဒကယသိကသူတော့ဖြင့်သူ့ဆရာရာမယသိလို့ဒီဇန်ရှစ်ဆင့်မရသေးဘူးတမပတ်ရှစ်ပါလဲခေါ်တယ်နော်ဒါဇန်ကိုတမပတ်လဲခေါ်တော့ဒီတမပတ်ရှစ်ပါသူမရသေးဘူး သို့တော်လည်းပဲသူစီရရာမယတိကြီးသင်ပေးတဲ့နည်းကိုတော့သူပြန်ပြီးသိဒ္ဓထသင်ပေးတယ်။သိဒ္ဓထလည်းဒီနည်းဟာဒီဇန်ရှစ်ဆင်ရတဲ့တမဘရှိပါရနိုင်တဲ့ဟာပဲလို့ယုံကြည်တယ်အထုတ်တယ်ရတယ်။ရတော့ဥဒကကလည်းပဲသိဒ္ဓထကိုသူနဲ့အတူဒီမှာပဲဆရာလုပ်ပြီးပြဖို့တိုက်တွန်းတယ်။ဒါပေမဲ့ ဒီလောက်စိတ်တည်ငြိမ်မှုတာမညရရုပ်ဟာတိတ်တထလူခြင်းနဲ့အမှန်တရားမဟုတ်ဘူးဆင်းရဲငြိမ်းတဲ့တရားမဟုတ်ဘူးဒါကြောင့်တိတ်တထအဲ့ဒီကလည်းထွက်ခဲ့တာဒီတော့ဒီနေရာမှာဘာတခုသွားတွေ့ရလဲလို့ဆိုတော့တိတ်တထထွက်သွားမှဥဒကကတိတ်တထအာကြပြီးအမေသူတောင်းမှပဲအထုလို့ဒီဇန်၈ဆင်လုံးရသေးတာပဲ ငါလည်းသူ့လိုအာထုတ်ရမှာပေါ့ဆိုပြီးအားကြတာနဲ့ကြိုးစားအာထုတ်လိုက်တော့ဥဒကပါနေဝတိညာနာတိညာယရဏဇံတိဇံတမာဘရှိပါရသွားတယ်ဒီနေရာမှာသတိထားကြရလေအမှန်တော့သိတ္တထကဥဒကစီကတင်ယူတဲ့တပြည့်မဟုတ်လားဥဒကကဆရာပဲဒါပေမဲ့ တတိကဆေးရတဲ့ပိုးပြီးတော့လက်ဆောင်ထွက်ပြီးရှစ်ပါးလုံးရသွားတဲ့အခါကျတော့ဆေးရတဲ့တတိလက်ဆောင်ထက်တာမဟုတ်လားအဲ့ဒီတော့တပြည့်ရဲ့တရားကိုအားကြတာနဲ့ပဲဆရာကကြိုးစားလိုက်တာဆရာလည်းပဲရသွားတယ်နော်ဒီမှာလည်းပဲတပြည့်ရဲ့တရားကိုဘုန်းကြီးတို့လည်းအားကြခြင်းပါပြီဟုတ်ကဲ့လား အိုးတော်လိုက်တာငါလည်းအများကြီးတော်တာပဲဂိုင်ငါလည်းသူ့လိုရအောင်အထုတ်မယ်လို့အဲဒါလို့အားကြစရာတတိတွေ့ခြင်းနဲ့တဲ့တွေ့ရလားဆိုတော့မတွေ့ရသေးလို့မတွေ့ရသေးလို့အားမကြသေးလို့ဒီလိုဒီလိုပဲဖြစ်နေနော်ဟိုထိုင်းကဒီလိုနှစ်စဉ်နှစ်စဉ်လာအထုတ်တဲ့အမျိုးသားယောဂီတယောက်မစ္စတာချာလီတဲ့ နှစ်စဉ်လာတယ်ဒီနေ့ तू အလုံးရှုပ်လို့ဆိုပြီးနိုဝင်ဘာလလယ်လောက်မှ तू ရောက်နိုင်မယ်ထမရဲ့ဒါတောင်မသေးကြပါဘူးလို့စာရေးတယ် तू ကသူ့တရားကတော့ဘာမှသိမဟုတ်သေးပါဘူးအားတော့ထုတ်ပါတယ်အထုတ်တာဘာကြောင့်ဘာမှသိမဟုတ်သေးတယ်လဲဆိုတော့အသေးစိတ်အမှုရာမှာရှုမှတ်မှုစိတ်တာနဲလို့ကျဲနေလို့ဒါကြောင့်ရှုမှတ်မှုရင်မဆက်လို့သူဒီ ဒီလအထုတ်တာဘုန်းကြီးထင်တယ်အ ਨੇ ဆုံး9နှစ်ရှိပြီနှစ်စင်လာတယ်ကွာတွေဒါပေမဲ့သူတည်းကဒီလိုဒီလိုပဲသို့တော်လည်းပဲသူကနေ့စဉ်တရားနာတယ်တရားစစ်ခံတယ်ဆိုတော့တရားပြတဲ့နီလန်းတော့သူကရတယ်ရတော့သူကထိုင်းမှသူကပြန်ပြီးတရားပြတယ်သူမှသူမိတ်ဆွေတယောက်ကတရားရိပ်တာလေးတစ်ခုလှူထားတော့အဲ့ဒီမှာတပတ်ကိုနှစ်ကြိမ်ထမရဲ့ တရားပြတရားပြတော့ဘုန်းကြီးပြတဲ့နေ့တိုင်းပြတာပါပဲသူတရားပြလို့သူပြတဲ့နေ့တိုင်းအာထုတ်တဲ့ယောဂီတွေကတရားတွေတွေးကြတယ်တရားအစင်မြင်မြင်တွေးကြသိကြတယ်အဲ့ဒါတွေသူ့ကိုပြောပြပြောပြတယ်ဆိုတာတရားလျှောက်တဲ့အခါပေါ့လေအဲ့ဒါသူကဘုန်းကြီးကိုပြန်ပြောပြတယ်မနစ်ကလည်းပြောတယ်ဒီနေ့လည်းပြောပါတယ်တပည့်တော်တပည့်တွေကတဲ့တပည့်တော်တွေသားသာနေတယ်တဲ့ အဲ့လိုပြောတယ်တပည့်တော်တဲ့သားသာနေတယ်တဲ့အာမင်းတပည့်တွေကမင်းနဲ့ဘာကြောင့်သားလဲသိလားလို့ဝီရိယဝီရိယတဲ့အေးအဲ့ဒါဘောလို့မင်းကဝီရိယမှမပြည့်ပဲနဲ့ပယ်ရမလဲသူတို့ကမင်းနဲ့ဝီရိယပြည့်တဲ့အခါကျမင်းနဲ့ပူရတာဘောလို့နောက်တစ်ခါကျရင်တပည့်တော်ဒီတဲ့ပူကျိုးသားပါမယ်ဖေရတဲ့ဒါပေမဲ့လာတဲ့အခါကျတော့ဒီလိုဒီလိုပါပဲ အဲ့ဒါနဲ့တနေ့ကတကကြီးတယောက်က လာပြီးတော့ဆွန်းရက်ယူတယ်နေဆွန်းတရက်ဘရက်လာတော့မသိဘူးမရောက်သေးဘူးအဲ့ဒီရက်တော့ဆရာတော်တပည့်ထိုင်းဆရာကြီးစီမှာအာထုတ်တဲ့မြန်မာအမျိုးသမီးတယောက်ကအဲ့ဒါသူတရားတွေ့လို့မလို့ဆရာတော်ကျေးဇူးတင်လို့ဆရာတော်ကြောင်းမှဆွန်းကပ်ပေးပါဆိုလို့ရာပြီးလာပြီးဆွန်းရက်ယူပါတယ်ဖရာတဲ့ ဘုန်းကြီးကပြရတာမဟုတ်ဘူးအဲ့ဒီတရားကပြတဲ့တရားကိုအာထုတ်တဲ့တပည့်ကတွေးလို့ဒါကြောင့်မလို့လျင်ဆရာကိုကျေးဇူးပြုတဲ့အနေနဲ့ဒီလာပြီးဆုံးကတ်တယ်တဲ့အဲ့ဒါလည်းပဲဆရာတဲ့တပည့်လက်ဆောင်ထက်တာပဲမဟုတ်လားနော်ဒါနဲ့တနေ့ကထိုင်းကသီလရှင်ကြီးတစ်ပါးပြန်လာတယ်သူဒီမှာအနေများပါတယ်မှုတ်ပြီးမှအနေများတယ် လွန်ခဲ့တဲ့၄-ရက်ကပြန်လာတော့ခုနကမစ္စတာချာလီဆရာကြီးရပဲသင်္ကန်းတစ်စုံနဲ့စာလေးပေးလိုက်တယ်သူကစာရေးတယ်အဲ့ဒီသင်္ကန်းဟာတပည့်တော်စီတရားအထုတ်တဲ့ဘယ်သူကဆရာတော်ကိုလှူလိုက်တဲ့သင်္ကန်းပါဗျာတဲ့သူကတရားတွေ့ရတာဝမ်းသာလွန်းလို့ဆိုပြီးတော့အဲ့ဒါဆရာတော်ကိုလှူတာပါတဲ့ အဲ့လိုစာလေးရေးတယ်အဲ့ဒါကောဘယ်လိုလဲဟဲဆရာတဲ့တပည့်လက်ဆောင်ထက်တာဟုတ်ကဲ့လားအခုဥဒကတဲ့ရာမအာလာရတို့ဥဒကတို့တဲ့သိတ္တထလက်ဆောင်ထက်တယ်လို့ပေါ့ဒါပဲလေဘုန်းကြီးထင်ပါတယ်အဲ့ဒီဆရာကြီးကတော့ဒီတခါလာလဲဒီလိုပဲရှိအောင်မှာသူဟာကငကမနာတဲ့နွားလိုဖြစ်နေတာ ငကမနာတဲ့သမားဆိုတာနွားများဖြင်းပြီဆိုလို့ရှိရင်အဲ့ဒါဘလောက်ရိုက်မောင်းမောင်းလှဲတံပဲပဲဖင်ကြီးကပ်ကပ်ပြီးတော့ねမယုံအခုလည်းဒီလိုပဲဆိုခြင်းသလိုဆိုပြောခြင်းသလိုပြောငေါ့ခြင်းသလိုငေါ့ပြုံးနေတာပဲဒါပေမဲ့အားကတော့တကယ်မထုတ်ဘူးအထုတ်တယ်ဆိုတာအသေးစိတ်အမူအရာစစ်စအောင်မမှတ်ဘူးစိတ်အောင်မမှတ်ဘူးအဲ့ဒါထိုင်နာဈဉ္ညာလျှောက်တာလို့ပါတယ်ဒါပေမဲ့ဈဉ္ညာလျှောက်တာကလည်း သူကခါနာနေပေါင်နာနေတဲ့လူဆိုတော့ဒုတ်ကြီးနဲ့ထောက်ပြီးရှောက်ရပြန်တော့ဒါလည်းပဲခကြီးမရောက်ပြန်အဲ့လိုဖြစ်နေသတိထားဖို့သတိထားဖို့ဒါနဲ့သိတ္တရဥရကစီကထွက်သွားထွက်သွားပြီးတော့ဥရဝေလာတော်ရောက်တော့ကైဆရာနှစ်ပါးစီတပည့်ခံလူကျင်နာမရသေးဘူးကဲဒီလိုဆိုတော့ ကိုနီးကိုဟန်နဲ့ပဲအထုံးမှာပဲဆိုဥရဝေလတော်ထဲမှာဒုက္ခရစရိယာ6နှစ်ကျင့်လိုက်တယ်ပင်မပမနေမနာညမနာအထုတ်တာပဲရှေးကသူတို့အဲ့ဒီအချိန်ကထင်ရှားနေတဲ့ကိလေသာငြိမ်းစေတဲ့နိလန်းမှန်သမျှအမှန်တရားကိုရစေတဲ့နိလန်းမှန်သမျှအကုန်လုံးအစင်းရဲ့ပင်ပန်းခံပြီးတော့အထုတ်တာဘလောက်ကြအောင်လုပ်တယ်လဲဆိုလို့ရှိရင် သူတို့စီမှာအဲ့ဒီတုန်းကထင်ရှားနေတဲ့ဒီနီးတနည်းအပ္ပနကဇံနဲ့အပ္ပနကဇံဆိုတာအသက်ရှူတဲ့လေကိုချုပ်ထိန်ထားတာအဲ့ဒီလေအပြင်မထွက်ရဘူးနှာခေါင်းထဲကလည်းလေမထွက်ရဘူးပါးစပ်ကလည်းလေမထွက်ရဘူးနားထဲကလည်းလေမထွက်ရဘူးအကုန်လုံးဘယ်ကဘယ်အပေါက်ကမှမထွက်အောင်လို့အကုန်လုံးချုပ်ထိန်ထားတာ အဲ့ဒါအင်မတန်ထင်ရှားတဲ့နေ့သူတို့စီမှာအခုတော့အဲ့ဒီနေ့လှုပ်သေးလာတော့မသိပါဘူးအဲ့ဒီတော့စဉ်းစားကြည့်ပေါ့ဒီလေကအပြင်မထွက်ရဘူးဆိုတော့ဘာဖြစ်နေမလဲလျှောက်တိုးမှာပေါ့မဟုတ်လားကိုလည်းအင်္ဂါလည်းလျှောက်တိုးမှာပဲဘိုက်ထဲလည်းတိုးမှာပဲခေါင်းနဲ့လည်းတိုးမှာပဲအဲ့ဒါလို့တိုးပြီဆိုလို့ရှိရင်ဘယ်နဲ့နေမလို့ ခေါင်းမှာအဲ့ဒီလေတိုးတာဘလောက်ကြအောင်တောင်ခံစားရတယ်လဲဆိုတော့တဲ့တစုံတယောက်ကတင်းပုတ်ကြီးနဲ့ခေါင်းထုသလိုတောင်ခံစားရတယ်တဲ့ပြီးတော့နောက်တစ်ခုကဘယ်လိုခံစားရတယ်လဲလို့ဆိုတော့ခေါင်းကိုလူနှစ်ယောက်ပရေကျိုးနဲ့ပတ်ပြီးတော့တယောက်ကဘယ်ဘက်ကတယောက်ကညာဘက်ကအဲ့ဒါအတင်းဆွဲသလိုအဲ့လောက်ကြအောင်ခံစားရတယ် ဘယ်နဲ့နေမလို့တင့်ကြပ်ပြီးတော့မခံသာအောင်နာမယ်ပေါ့အဲ့ဒါတော့ကြအောင်ခံစားရတယ်တဲ့အဲ့လိုထွက်လေဝင်လေကိုချုပ်ထိန်ထားလို့မိန်မော်တွေဝေးပြီးတော့သေသေသေးတယ်လို့ဖြစ်တယ်ဒါဖြင့်တရားရလားဆိုတော့မရဘူးတဲ့ဟောဒါဒီလိုဆိုလို့ရှိရင်တော့တခြားနေရှိပြီတယ်ဆိုပြီးတော့အစာကို တဖြည်းဖြည်းလျှော့တဲ့နေကျင့်တယ်တဖြည်းဖြည်းအစာလျှော့တဲ့နေနောက်ဆုံးဘလောက်ကြအောင်လျှော့လဲလို့ဆိုတော့အဲ့ဒီအချိန်မှာယဟန်လည်းမဖြစ်သေးဘူးဖရာလည်းမဖြစ်သေးဘူးယသိပဲရှိသေးတယ်နော်တိတ်တခါယသိဘဝပဲရှိသေးတယ်သို့တော့ယသိလို့မဆိုတာဘူးဘာကြောင့်ယသိလို့မခေါ်ရသလဲဆိုတော့သူကဖျားဖြစ်ဖို့ရည်မှန်းပြီးတော့သင်္ကန်းဝတ်တဲ့ပုံကိုဖြစ်တဲ့အတွက်သူယသိလို့တော့မဆိုအောင် ဘလောက်ကြအောင်သူအစာလျှော့လိုက်တယ်လေလို့ဆိုတော့ပဲရေစိမ့်ထားတဲ့ပဲရည်လေးလက်တစွန်းလောက်ပဲတနေ့တစ်ကြိမ်ပဲတောက်တယ်တလက်စွန်းလောက်ပဲတလက်စွန်းဆိုတာလက်ဝါးတစ်ဖက်ထဲမှာထည့်ထားတဲ့အခွက်ကလေးထဲမှာထည့်ထားတဲ့ပဲပြုတ်ရည်လေးပေါ့ပဲကိုရေစိမ့်ထားတဲ့အရည်လေးအဲ့ဒါလေးပဲတနေ့တည်းတနေ့တနေ့မှာတောက်တယ်ဆိုတော့ဘလို့ဖြစ်မလဲ အာထုတ်တဲ့ဝိရိယကကြီးမားတယ်အစာအာဟာရကနည်းပါတယ်ဆိုတော့ဘာဖြစ်မလဲလဲရဘောတရားရလားမရဘူးဒီတော့မှဆင်ញင်မိတယ်အဲအဲ့ဒီအချိန်ထိဥရဝေလာတော်တဲ့စဝင်ပြီးတော့အာထုတ်တဲ့အချိန်ကစပြီးတော့ပင်စွဲကြီး၅ဦးက ခြေစုပ်လက်နယ်ပြုဖျားဖြစ်တဲ့အချိန်မှာအဦးဆုံးတရားနာဖို့ဆိုပြီးတော့ခြေစုပ်လက်နယ်ပြုအဲ့ဒီပင်စွက်ကြီးယသိငါဥဆိုတာလည်းပဲအမှန်တော့သူတို့လည်းပဲသူတို့ကိုလည်းယသိလို့တော့မခေါ်တော့ဘူးမခေါ်ရဘူးဘာကြောင့်လို့လဲဆိုတော့သူတို့ကယသိဖြစ်နေရည်မှန်းပြီးတော့သင်္ကန်းဝတ်ကြတာမဟုတ်ဘူး မြတ်စွာဘုရားရဲ့တပိသာဝကအဖြစ်ကြီးမှန်းပြီးတော့သင်္ကန်းဝတ်ကြတာဆိုတော့ယဟန်အဖြစ်ကိုကြီးမှန်းတဲ့ပုံကိုယ်တွေပဲဒါကြောင့်ယတိလို့တော့မခေါ်ရအောင်အဲ့ဒါကြောင့်ပဲယဟန်ယဟန်နဲ့သုံးနေရအဲ့ဒီငါးဦးကလည်းပဲကျမ်းဂန်တွေမှာအဆူကွဲတာရှိတယ်ကျမ်းဂန်တစ်ခုကဟိုစဉ်ကလေးဘဝသုတ္တရဏဘယင်ကကလေးဖွားပြီးလို့မလို့လက္ခဏာလာဖတ်ကြပါလို့ယသေးတွေပင့်ပြီးဖတ်ခိုင်းတော့ ရသေးတွေတရားရှိအောင်လားမသိဘူးအဲ့ဒီကနေပြီးတော့ထိတ်တန်းဆရာကြီးရှေ့ရောက်ကိုရွေးကောက်ပြီးတော့လက္ခဏာဖတ်ခိုင်းတော့ကျန်ကန်တစ်ခုပါဆိုတာက9ယောက်ကလူပေါင်နေလို့ရှိရင်စကြဝဠာမင်းရင်ဖြစ်မယ်တောထွက်ရင်ဖရရင်ဖြစ်မယ်လို့နှစ်သွဲနှစ်ခွဟောတယ်အဲ့ဒီတကအငယ်ဆုံးဖြစ်တဲ့ကွန်းနေည ုံနာကတော့လောကသုံးပါးမှာဖျားစင်စေမௌချဧကံဖြစ်မယ်လို့တထိချပဲအဲဒါလို့ဟောတော့ဟောပြီးတဲ့အခါမှာပုံနာခွန်နူကကွယ်လွန်းသွားရောကိုဏညာယတိကျံကျန်တော့မြတ်စွာဘုရားတောထွက်ပြီးလို့သိတဲ့အခါမှာကိုဏညာယတိကြီးကအခွန်ရယတိခွန်နူဦးတဲ့က ၄ဦး9ဦးကသားတွေကိုသွားပြီးပြောတယ်သိတ္တထဘုရားလောင်တော်ထွက်သွားပြီးဘုရားဖြစ်မှသိကြတယ်တို့များယဟန်ပြုပြီးတော့သူတော်ကအလုံကျဲပြုစုပြီးဥဆုံးတရားနာရအောင်မင်းတို့လိုက်ခဲ့ကြလို့ဆိုတော့ခုနှစ်ဦးရှိတဲ့နေကသုံးဦးကမလိုက်ဘူးတဲ့လေးဦးပဲလိုက်တယ်တဲ့ဒါနဲ့ပဲပင်ဆွဲကြီး၅ဦးဖြစ်သွားတယ်တဲ့ဒါတဦးကတော့ဟိုတုန်းကဟောတဲ့ တိရိကြကြဟောတဲ့ကုဏ္ဏညာပုံနာပေါ်နောက်၄ခုကတော့ကုဏ္ဏညာပုံနာနဲ့အတူဟောတဲ့ပုံနာတွေရဲ့သား၄ယောက်လို့ဒီလိုဆိုတယ်ဒါပေမဲ့ကျမ်းဂန်တစ်ခုကတော့အဲ့လိုမဆိုဘူးကျမ်းဂန်တစ်ခုကတော့ပုံနာ၈ယောက်ရှိတဲ့အ내ကတဲ့၃ယောက်ကနှစ်သွဲနှစ်ခွဟောတယ်တဲ့၅ယောက်ကတော့ဖယားစင်စိဧကံဖြစ်မယ်လို့အတိအကျဟောတယ်တဲ့အဲ့ဒါကိုတော့သိတဲ့လူနဲလိမ့်မယ်နဲ့တူတယ် 3ယောက်ကနှစ်သွဲနှစ်ခွဟောတယ်9ယောက်ကတော့အတိအကျဟောတယ်ဆိုတဲ့အကြောင်းအရာတော့ဒါတော့နည်းနည်းသိတဲ့လူနည်းလိမ့်မယ်အဲ့ဒါကမူလပါဏာတအထကထာပါတရာတိတုတ်အဖွဲ့မှာအဲ့လိုရေးတယ်အဲ့ဒီပါတရာတိတုတ်ကိုအရိယပရိယတနာတုတ်လို့လည်းဒီလိုလဲခေါ်ကြတယ်ဒါမှမဟုတ်အခုသံဃာယနာမှာတော့ပါတရာတိတုတ်လို့ပါတရာတိတုတ်လို့အဲ့ဒါလို့ဟောထားတယ် အဲ့ဒီယံကံကဘယ်လိုလေးတောင်ဆိုသေးသလဲလို့ဆိုတော့အဲ့ဒီယသိတထိချဘုရားဖြစ်မယ်လို့ဟောတဲ့ယသိ9ယောက်ကိုနေညပါဝင်သူတို့ကတော့တဲ့ဟောပြီးတာနဲ့ပဲသူတို့ကိုပေးတဲ့ဆုလတ်တော်မှာဆွေမျိုးညာတကတွေစွန့်ကြဲခဲ့ပြီးတခါတည်းတို့ကြိုတင်ပြီးတော့ယဟန်ပြုထားကြမှာပဲလို့ အဲ့လိုသဘောပေါက်တယ်ဘာကြောင့်လဲလို့ဆိုတော့ကြားလာလို့တို့များကအိမ်တော်ရဲ့သားတွေကြက်ကြကြပြီးတော့အိမ်တော်သားမွေးကိစ္စတွေနဲ့ဆိုလို့ရှိရင်တို့တောထွက်ဖြစ်မှာမဟုတ်ဘူးဒီလိုဆိုလို့ရှိရင်သိဒ္ဓထဖရာနဲ့တို့တွေ့ရမှာမဟုတ်ဘူးဒီတော့အခုပဲစောစောပဲထွက်ပြီးထားမှာပဲဆိုပြီးစောစောထွက်ရသေးဝတ်ပြီးရသေးတရားတွေအထုပ်စောင့်နေတယ်တဲ့နောက်ဥရဝေလာတော်မှာတိဋ္ဌထရောက်နေပြီဆိုမှအဲ့ဒီတော်သွားပြီးတော့သူဝကြီးဝငယ်ပြုစုတဲ့တဲ့ အဲ့ဒါလို့ဆိုပြီးတော့အဆုံးသားလေးကဘယ်လိုရေးထားလဲလို့ဆိုတော့တချို့ကြမ်းငါငါတဲ့ကောဏညသီသာလင်ဟိုစဉ်ကဗေရင်ဟောတဲ့တပါးကျန်တာတွေကတော့သူနဲ့ဟောလူဟောတဲ့ပုံသားတွေရဲ့သားတွေပဲလို့ဒီလိုဆိုပါတယ်တဲ့အဲ့ဒါမသိမှာဘူးတဲ့အထကထာရှေးထကထာကြီးတွေမှာ ဒီစကားမရှိပါဘူးတဲ့အဲ့လိုပယ်ထားတာဒါတော့အယူဆနှခွဖြစ်နေတော့ဟိုဓမ္မစကြာဟောတဲ့ပုံတွေမှာလည်းပဲတတိထားကြည့်လို့ရှိရင်တွေ့လိမ့်မယ်တချို့ပုံကဓမ္မစကြာတရားနာနေတဲ့ပင်စွဲကြီးငါးဦးထဲမှာတူးကအိုကြီးဆန်နေဖြူလို့ခါရီကုန်းလို့အဲအဲ့ဒါလိုလှုပ်ထားပြီးကျန်တဲ့လေးဦးကတော့ယဟန်ပြူလေးတွေလှုပ်ထားတယ် အဲတချို့ဓမ္မစကြာဟောတဲ့ပုံကြတော့အားလုံးဟာညီတူပဲအရွယ်တူပဲအဲ့လိုလှုပ်ထားတယ်အဲ့ဒါလိုလှုပ်တာဟာခုပြက်ခုနပြောတဲ့ကြံ့ကန်တွေအဆိုကွဲနေလို့ဒါဖြင့်အဲ့ဒီအဆိုကွဲနေတာတွေတော့ဘယ်လိုလုပ်ရပါမလဲဖေဟာဘာလို့မှလှုပ်เสียမလို့ဘူးပစ္စည်းငကြီး9ဥလို့မှတ်ထားပြီးတာပဲသူတို့လူရင်မှမဟုတ်တာလူရင်ကပစ္စည်း9ဥကိုဥတည်ပြီးတော့ဓမ္မစကြာဟောတယ်ဒါကြောင့်မလို့ တရားဥနာရပြီးတော့သူတို့တရားသိသွားကြသောတာပန်ဖြစ်ကြယဟနာဖြစ်ကြတယ်ဒါဆိုရင်ဒါလူရင်းကိုအဲတော့နည်းနည်းကွဲပြားတာလေးဘဟုဒ္ဒအဖြစ်ပြောပြတာပါဒီတော့ဝတ္တရားဝိဇိဝငယ်ဆောင်ရနေတဲ့ပင်ဆွဲကြီး၅ဦးဟာဥရဝေလာတော်တဲ့တိဋ္ဌထရောက်ကြတဲ့ဝိဇိဝငယ်ပြုစုလာတော့နောက်အဲ့ဒါလိုလဲသွားပြီးတော့တရိယာ သိတ္တထဆင်းရဲနဲ့ငါဟာရှေးရှေးသောဖယားရှင်တွေရတဲ့တော့ဝိရိယမလျော့ဘူးမလျော့တဲ့ဝိရိယနဲ့ငါကြိုးစားတော်လည်းပဲအခုအချိန်ထိငါဘာတရားမှမသိဘူးဒီတော့အခုငါလောက်တဲ့တရားတွေဟာဒါတွေလမ်းမှမဟုတ်ပေဘူးအဲဒီတိုင်းတော့ကျင့်လို့မဖြစ်ဘူးဒါဖြစ်ရင် ငါနေနေတုန်းကတပြေးပြေးအောက်မှာဝင်စားတဲ့အာနာပါနပထမဇန်ဟာများအမှန်တရားသိဖို့လမ်းများ ဖြစ်လေမလားလို့စဉ်းစားတယ်စဉ်းစားတော့အဲ့ဒါလို့စဉ်းစားပြီးတော့အာနာပါနဇန်ကိုသူဝင်စားကြည့်ချက်ချင်းရတယ်နောက်ပထမဇန်နဲ့မကဘူးဒုတိယဇန်တတိယဇန်စတုထဇန်အထိရတယ် သို့တော်လည်းပဲခန္ဓာကိုယ်ကရိုင်ရိုင်နဲ့နဲ့နေပြီရိုင်နဲ့နေတော့အင်းဒီတရားအထုတ်လို့တော့ဒီခန္ဓာကိုယ်ဒီအားနဲ့တော့အထုတ်လို့မရသေးဘူးငါအစာပြန်စားမှဖြစ်မှာပဲဆိုပြီးတော့တဖြည်းဖြည်းအစာပြန်စားတယ် အဲ့ဒါလိုလဲအစာပြန်စားရောပင်ဆွဲကြီးငါးဦးလဲသူ့နောက်ကသူ့ထံကခွာသွားရောဒီလောက်တောင်လဲသည့်အထိကျင့်တာတောင်မှပဲဖျားမဖြစ်ဘူးဆိုရင်အခုအစာတွေပြန်စားပြီဆိုရင်ဘယ်ကလာဖျားဖြစ်တော့မှလဲမဖြစ်တော့ဘူးမဖြစ်တော့ဘူးသိတ္တထလက်ပေါ်များအောင်ကျင်ပြီးဘာဟုံလာရဝတ္တတိတဲ့အဲ့လိုဆိုပြီးပင်ဆွဲကြီးငါးဦးကခွာသွားပြီးတော့ ဗာရဏသီပြည်နာကဘေးမဲ့တော်ဣတိပရဏဘေးမဲ့တော်တဲ့သွားနေကြတယ်နေပြီးဘာလို့လဲသူတို့လဲသူတို့ယသိတရားတွေအရင်ကအထုတ်တာပြန်အထုတ်မှာပေါ့လေအသိတကတာကတော့အစာပြန်ပြီးတော့ဖုံပေးစားစားတဖြည်းဖြည်းအင်အားဖြစ်လာတယ်အင်အားဖြစ်လာတော့ဒီနေ့ကဆုံလာကြီးနေကြတော့နေရင်စရာမြေကန္နာကမြေရဲ့အရှိဘကန်းက ဥရဝေလတော်ကလည်းမြည့်ရဲ့ရှိပဲကမ်းမယ်အဲ့ဒီဥရဝေလတော်အတိုင်းသူတဖြည်းဖြည်းတောင်လျှောက်သွားဆုံးခံမှုတောင်လျှောက်သွားတော့မြေကမ်းထဲမှာညောင်မင်းကြီးတပင်ကောင်းကောင်းတွေ့တော့အဲ့ဒီမှာခဏထိုင်နာဆုံးခံမဝင်အဲ့ဒီတည်းမှာအဲ့ဒီနာအဲ့ဒီနာကသေနာရွာသေနာနိဆိုတဲ့ရွာကတကြီးသမီးကတထေသမီးလို့လဲဆိုတယ် လွတ်လိုက်တဲ့အိမ်ပေါ်မိန်းကလေးကလာပြီးညောင်မင်းအောက်ကြည်တာဘာလို့ဖို့လဲလို့ဆိုတော့ပူဇော်ပသနေကြနေမှုပူဇော်ပသဖို့ရာအတွက်ကြာဇနာနာချက်ပြုတ်ပြီးတော့ပူဇော်ပသဖို့ရာအတွက် လာပြီးကြည်တော့ဒီမှာဖရာလောင်းသိတ္တထထိုင်နေတာသတင်းသုံးနေတာတွေ့တယ်ဒီတော့အစာရည်စားကလည်းပြည့်ပြည့်စုံစုံ ဖုံးပေးထားတာဆိုတော့အသားအရေကလည်းပြည့်ဖြိုးဝါဝင်းပြီးတော့အယောင်လင်းတွေလည်းထွက်ပြီးအမှန်တန်ကြီးညူပွဲရှိတော့ဒါကိုမိန်းကလေးကသူတို့ပူဇော်နေကြပသနေကြနတ်ကြီးဒီကနေ့တော့ကိုရင်ပြတယ်လို့သူကယူဆပြီးတော့ဝမ်းသာအာရပြန်ပြေးပြီးသူ့သခင်မပြောတော့သခင်မကလည်းပဲသိဝမ်းသာသွားတယ်ဒါနဲ့ကြာကြာနာနာချက်ထားတဲ့ခနာနိုးစွမ်း အဲ့ဒီကဏ္ဍနှုတ်စွမ်းချက်ပုံကိုကျမ်းဂန်ကအာပြထားလိုက်တာကျူလာကြာလာနဲ့မလေးနောမဘယ်နှကောင်းကလွယ်ကျူတော့ဘလောက်လှုပ်လိုက်တယ်အဲ့ဒီကမှနေပြီးညှစ်ပြီးနောမတွေဘလောက်အတော့ခိုင်းနေဘလောက်နဲ့မလေးသရာလုံးကုန်ကြတာထမရဲ့ဒါနဲ့ခဏနှိုးစွမ်းဆိုတာခဏဆိုတာဂါကြီးရဲ့နားငယ်ရဲ့အိန္ဒိယတို့ဒီဟိုတို့မှာနို့တမင်း စားလေရှိတာမှာ၃မျိုးလောက်ရှိတယ်တစ်မျိုးကတော့အကျဲပဲနို့နဲ့ထမင်းနဲ့ကြိုးတာနောက်တစ်မျိုးကတော့ခပ်ပြစ်ပြစ်ပဲခဲခဲကြီးလည်းမဟုတ်ဘူးနောက်တစ်မျိုးကတော့အခဲအဲ့ဒါလိုစားလေရှိတယ်ဘုန်းကြီးတို့ဒီဘုံမှနေတော့ကတော့အဲ့ဒီအခဲပဲများများစားရတဲ့နို့တမင်ခဲအဲ့ဒီအခဲပေါ်မှာမှဟိုအုံမှုံလေးတွေဖြူတော့ အဲ့လိုဖြူပြီးတော့စားအစအစားစားတော့သိမစားတတ်ပါဘူးနောက်ကြတော့စားရတာရှိတာပဲအာယုံစွမ်းများသောအားဖြင့်အဲ့ဒါစားရတယ်အဲ့ဒီလိုခဲနေတဲ့နှုတ်စွမ်းကိုကဏလို့ခေါ်တာကဏဆိုတာ solid S O L I D solid အဲ့ဒါကဏအခဲကိုပြောတာဒါပေမဲ့ဗမာပြည်မှာတော့ကဏနှုတ်စွမ်းကဏနှုတ်စွမ်းနဲ့တလောက်ပဲဒီလိုပဲ သိနေကြတယ်ဆိုလိုတာကတော့နို့ဇွမ်းကဲပါနို့တမင်းကဲအဲ့ဒါလာပြီးတော့မြတ်စွာဘုရားဘုရားလောင်းကိုလှူလူပြည်သူတို့လည်းပဲလိုအပ်တဲ့ဆူတောင်းပြီးပြန်သွားဘုရားလောင်းကိုလည်းသူဆူတောင်းနေသေးတယ်အာကျမတို့လိုအပ်တဲ့ဆုနဲ့ပြည့်တယ်လို့အရှင်နဲ့မင်းကြီးလည်းလိုအပ်တဲ့ဆုနဲ့ပြည့်ပါစေလို့ဒီဒကမက သူကသားမရနိုင်လို့လို့မလို့ရှေးကအဲ့ဒီညုံမင်းလာပြီးတော့သားစုတောင်းတယ်တဲ့သားစုတောင်းတော့နောက်ကြတော့ရသွားတယ်တဲ့အချိန်ချင်းစုတောင်းတော့လည်းပဲရတဲ့အချိန်နဲ့တိုးသွားမှာပေါ့လေရတဲ့အချိန်နဲ့တိုးသွားတော့အဲ့ဟာဒီညောင်ပင်ဆောင်နဲ့လှုပ်ပြီးလို့ပဲရတယ်လို့သူဖြစ်သွားတာပေါ့ဒါနဲ့ပဲသူကအဲ့ဒီတုန်းကလည်းပဲဂရိထားခဲ့တဲ့သာစုပေးပါတာရလို့ရှိရင်နှစ်စဉ်ပူဇော်ပါမယ်လို့အဲ့လိုဂရိပေးခဲ့တယ် ဒါနဲ့သားရတဲ့အခါကျနှစ်စဉ်နှစ်စဉ်လာပူဇော်အခုလည်းနှစ်စဉ်ပူဇော်နေကြလာပူဇော်တာအဲ့ဒါမှဘုရားလောင်းနဲ့တွေ့တော့တကယ်နတ်မင်းကြီးထင်ပြီးတော့အဲ့ဒါပူဇော်ပတ်တာပြီးတော့ဆူတောင်းပြီးပြန်ညအဲ့တော့ဒီနေရာမှာကောဘုန်းကြီးတို့ပြိဿစဉ်းစားစရာမကောင်းလားဒီမှာတော့ဘုရားလောင်းကဆုံးခံသွားမလို့နားနေစရာနေရာကောင်းလို့နားနေတာ သူတို့ကတော့ဘာထင်တယ်လဲအဲညောင်မဆောင်ညတီကိုရောကိုဆောင်ကိုရောင်ပြတယ်လို့ထင်တယ်အခုခေတ်ကအဲ့ဒါမျိုးမရှိနိုင်ဘူးလားအာရှိနိုင်တယ်အများကြီးပဲဟုတ်ကဲ့လားအဲ့တော့ဘာပြောရမလဲလူတွေတော်တယ်လို့ပြောရမလားညံ့တယ်ပြောရမလားဟုတ်ကဲ့လားဒီတော့မြတ်စွာဘုရားလည်းပဲအဲ့ဒီ နှုတ်ကဲစွမ်းကို46လုံးဖုံးပေးတော်မူတယ်တဲ့ကျမ်းဂန်ကအဲ့ဒါတောင်းပြသေးတယ်ဆွမ်းလုတ်တလုတ်ကိုတဲ့တလုတ်တလုတ်ကိုထမ်းသီးမဲ့ပမာဏရှိတယ်တဲ့တွေ့ဘူးလားထမ်းသီးမဲ့အခုဘုန်းကြီးတို့စာနေကြအလုတ်မျိုးနဲ့ဆိုရင်အဲ့ဒီထမ်းသီးမဲ့ဆိုဘယ်နှလုတ်စာလောက်ရှိမလဲ10လုတ်စာလောက်တော့ရှိမှာပဲဟဲ့လား အဲ့လိုဆိုတော့မြတ်စွာဘုရားခန္ဓာကိုယ်ကြီးကအကြီးကြီးပါဇက်ကြီးကလည်းအကြီးကြီးပေါ့ဘုရားလားအဲ့လိုဖြစ်ပြီလိမ့်မယ်အဲ့ဒါလိုပဲကျမ်းဂန်ကဆိုတယ်ဆိုတာတော့မှတ်ထားပေါ့ဒါပေမဲ့လို့ကိုယ်စိတ်ထဲမှာတော့ဩမြတ်စွာဘုရားလည်းဘုရားလောင်းလည်းပဲကိုယ်လိုလူသူ့လိုလူပဲမဟုတ်ဘူးလားကိုယ်လိုလူသူ့လိုလူပဲဆိုတာကအရွယ်ပမာဏပြောတာနည်းနည်းတော့ပိုးထွားမှာပေါ့ လူတူးလူညွန်ဆိုတော့ထောတော်ကြိုင်ငယ်ကြီးတော့ရှိတာပေါ့49လုံးမယုတ်လွေလွေဖုံးပေးတော်မူတယ်တဲ့ဖုံးပေးပြီးတော့ရွှေခွက်ကိုတော့အနာရှိတယ်နေရင်စရာမြစ်ထဲမျောလိုက်တယ်အဲ့လိုမျောတဲ့အခါမှာတော့အတိတ်ထံလိုက်တယ်သူများငါဟာဒီကနေ့လောကသုံးပါးမှာဘုရားရှင်ဖြစ်မဲ့ဆိုလို့ရှိရင်ဒီရွှေခွက်ဟာရေစုံမမျောဘဲနဲ့ရေညာဆံပါစေလို့ အဲ့လိုဆိုပြီးမြှုပ်လိုက်တဲ့ရွှေခက်ကရေညာဆန်းတက်သွားပြီးတော့ဘယ်ရောက်သွားတယ်လဲအဲ့ဒီနေတင်စရာမြစ်အောက်ခြေမှာရှိတဲ့ကာလနဂါအဲ့ဒီကာလနဂါရဲ့ကာလနဂါစီမှာပထမရှိတဲ့ရွှေခွက်၃ခွက်ပေါ်မှာသွားပြီးတော့တင်းတယ်တဲ့ရွှေခွက်၃ခွက်ပေါ်မှာတင်းနေတာမဟုတ်အဲ့ရွှေခွက်၃ခွက်ရဲ့အောက်ကနေသွားပြီးတော့ခံလိုက်တယ်တဲ့ အဲ့ဒါကိုတချို့ကျမ်းဂန်ကရွှေခွက်ချင်းထိလို့မို့လို့ကလင်ကလင်ဆိုတဲ့အသံတောင်မှပါဠိလိုထည့်ရေးထားသေးတယ်။အဲလိုရေးထားသေးတယ်။အာသူတို့လည်းသရုပ်ပေါ်ရေးကြတာထမရဲ့လို့ပဲအောင်မိရတယ်။ဒါကြပါစို့အဲ့ဒါထောက်ချင်းအပြင်ရေဆံကိုဆန်တက်ရေညာကိုဆန်တက်သွားတယ်ဆိုသဖြင့် ဒီကနေ့ဘုရားရှင်စီဖြစ်မယ်ဆိုတော့အတိတ်နမိတ်ကောက်လို့ရတယ်ပေါ့။ဘာကြောင့်ဆိုဒိဋ္ဌာနာကိုဒါပေမဲ့မြတ်စွာဘုရားဟာနေရင်သရာမြစ်အနောက်ဘက်မကူသေးပဲနဲ့ဒီဘက်ကမှပဲရှိတဲ့တောအုပ်မှာပဲသူအဲ့ဒီနေ့နေတန့်စင်တော်မူတယ်ညနေပိုင်းကျမှနေရင်သရာမြစ်ကူအနောက်ဘက်ကသွားကဆုံလာပြီနေဆိုတော့နေရင်သရာမြစ်ကရေရှိရင် ခြေမျက်စိမြုပ်ယုံတော့ပဲရှိမယ်အဲ့ဒါဘိုးမရှိဘူးစုံလာပြီနေနှွေခါဟုတ်ဘုန်းကြီးနေရင်စရာမြစ်ဖြတ်ဖူးတယ်ဖေဖော်ဝါရီလဖေဖော်ဝါရီလဘုန်းကြီးတို့ဖြတ်စဉ်ကတော့ခြေကျွန်းဝတာတာရှိတယ်ဒါလည်းပဲတစ်မြစ်လုံးပြည့်နေတာမဟုတ်ဘူးရေစည်းချောင်းစီးရနေရတချို့အနှဲငယ်မြှောက်လောက်မှာပဲရေရှိတယ်ကျန်နာတော့တဲပြင်ပဲတဲတောင်ပြင်ပဲ အာဖေဖော်ဝါရီလဆိုတာတပိုလွဲဆိုကြပါစို့အဲ့ဒီလမှာတောင်မှခြေချင်းဝတ်သားတာပဲရှိတယ်ဆိုလို့ရှိရင်ကဆုံလမှာခြေချင်းဝတ်တဲ့ဘိုးမများပါဘူးဒါကြောင့်မလို့ရှင်တော်မြတ်ဘုရားနေရင်သရာမြစ်ကို ဖြတ်ပြီးတော့ကုန်းညုံဖြတ်ကူးတော့ပေါ့လေဘုရားလောင်းအနောက်ဘက်ကရောက်တဲ့အခါကျတော့ခရာတိသဆိုတဲ့ယွာနာအဲ့ဒီနဲ့ယွာနဲ့မလမကံနေရာမှာ တောအုပ်ကောင်းကောင်းတွေးတော့ဒီတောအုပ်အာဖြစ်ဘူမိနဲ့တန်မှန်မဲ့တောအုပ်ပဲလို့တောအုပ်မြင်လိုက်ကြတဲ့ကစိတ်ထဲကပိုးပြီးကြည်လင်ကြည်နုသွားတယ်တရားထုတ်ဖို့ကောင်းကောင်းတာပဲအလံဝတိတံပဒနာတိကတ္တပဒနာယဣဒံဣတောဥပ္ပိပဒနာတိကတ္တလုံးလကြိုးကုတ်တရားအလုပ်ကိုအထုတ်လို့သောပုဂ္ဂိုလ်ဤပဒနာယ တရားအလုပ်ကိုကြိုးစားအားထုတ်ဖို့ရအလံဝတ္တသင်လျော်ပြီးစွာတကားဟိုတရားထုတ်ဖို့ကောင်းတဲ့တော့ပဲဟိုရင်းလို့ပေါ့ဘုန်းကြီးတို့မော်ဘီရိတ်တာရောက်တဲ့ပုဂ္ဂိုလ်များမော်ဘီရိတ်တာရောက်တာနဲ့တရားအထုတ်ခြင်းစိတ်ပေါ်လာကြတယ်မလေးတရားထုတ်ဖို့ကောင်းဟိတာဒါပေမဲ့အဲ့ဒီမော်ဘီရိတ်တာတော့ခုနကရာသီသားကတော့လောက်ကောင်းခြင်းမှာကောင်းမယ် အဲအဲ့ဒီမှာကိုပဲတရားအထုတ်ခြင်းစိတ်ပေါ့တချို့တရားပဲစိတ်ဝင်စားတဲ့လူပဲအဲ့ဒီရောက်လို့ရှိရင်တရားစိတ်ဝင်စားသွားတဲ့ရှိတယ်မော်ပြီးကြောညာလဲရအောင်ပဲဘာဖြစ်လို့တော့ယောဂီတွေအကုန်လုံးမော်ပြီးရောက်ကုန်အောင်လို့တကယ်ပါပဲမော်ပြီးရတော့တကယ်ကိုအမတန်တိတ်ဆိတ်သားရတဲ့ဒီတော့အဲ့ဒီတော့တဲ့ဝင်သွားတော့မြဲတဲ့ပုံနာတွေ့မြဲတဲ့ပုံနာက ဘုရားလောင်းတွေ့တဲ့အခါကျကြည်ညိုစိတ်ဖြစ်တော့မျက်ရှိစုပ်လှူဒါနဲ့မျက်ရှိစုပ်ယူယူပြီးတော့အရေးကောင်းတဲ့တပင်ရှာတဲ့အခါကျညောင်မင်းကြီးတပင်တွေးတွေးတော့ကျန်းကန်ကဆိုးတယ်အဲ့ဒီညောင်မင်းကိုတောင်ဘက်ကဝင်မယ်လို့ညောင်မင်းအောက်တောင်ဘက်ကဝင်မယ်လို့မြတ်စွာဘုရားဆင်ញင်လိုက်တဲ့အခါမှာမြေငရင်လှုပ်တယ်တဲ့ ဘုန်းကြီးတို့ဟိုငငယ်ကသင်ရတဲ့မတိကအရာကောက်ဆိုတဲ့စာမှာတော့မြေကြီးစောင်းထောင်ရှိသောကြောင့်မဝင်မူ၍လို့အဲ့လိုဆိုတာအခုကျမ်းဂန်မှာတော့အဲ့လိုစောင်းထောင်သည်အထိတော့မရေးပါဘူးမြင်ရင်လှုပ်တယ်တဲ့မြေကြီးတုံတဲ့ခါတဲ့လှုပ်တယ်တဲ့ဒါကြောင့်ဩဒီတောင်မဲ့ရက်ကတော့ဝင်ဖို့မတော်သေးဘူးတောင်မဲ့ရက်က9ရက် အရှိန်အဝါကိုခန္ဓာရည်ရှိပုံမပေါ်ဘူးဆိုအနောက်ဘက်ရရွှေ့နောက်ဘက်ရရွှေ့လည်းပဲမြေကတုံလှုပ်ပြန်တယ်မြင်ငင်လှုပ်ပြန်တယ်ဒါနဲ့မြောက်ဘက်ရရွှေ့မြောက်ဘက်ရကလည်းလှုပ်ပြန်တယ်ဒါနဲ့အရှိဘက်အရကဝင်ဖို့ရွှေ့တော့မှမြေကြီးကတီတီငိမ့်ငိမ့်နဲ့ရှိတော့မှအော်ဒီနေရာဟာနေရာအသက်မှန်ပဲဆိုပြီးညောင်ပင်ရဲ့ပင်လုံးရဲ့အရှိဘက် အဲ့ဒီမှာမျက်ရှိစုပ်အပြားကဖြန့်ပြီးတော့ကိုင်းပြီးတော့ဖြန့်လိုက်ဖြန့်လိုက်တော့မြဲအခင်းကောင်းကောင်းကြီးဖြစ်သွားတာပေါ့ရှစ်ဆုပ်ဆိုတော့အထူကြီးပေါ့အဲစဉ်းစားကြည့်ပါအဲ့ဒီမျက်စိမ့်စိမ့်အခင်းထူထူကြီးပေါ့ထိုင်လိုက်ရရင်ဘလောက်အရသာရှိမလဲမဟုတ်လားဘလို့နေမလဲအေးတာပေါ့ အေးလေထိုင်ကောင်းလေပေါ့အဲ့လောက်ဘလောက်ကြာကြာထိုင်နိုင်မပူတော့ဘူးအခုဒီသင်များမှအေးတယ်ဆိုပေမဲ့လို့တော်တော်ကြာလာလို့ရှိရင်နည်းနည်းပူခြင်းလာသေးတယ်အဲ့ဒီမြေအခင်းပေါ်မှာထိုင်လာဒါကိုပဲအပရာဇိတပလင်ပေါ်ထိုင်ပြီးတော့မြတ်စွာဘုရားတရားရှိမှတ်တယ်လို့ဒီလိုဆိုကြတယ်မြေအခင်းပေါ်ထိုင်ပြီးတော့အာနာပါနစတုထဇံဝင်စားဖို့ ပရမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဝင်စားဖို့ပြင်လဲပြင်လိုက်ကြောတကာကြီးကပေါက်ချလာတယ်ဘယ်တကာကြီးတော့ဟဲမန္တကြီးဟာပေါက်ချလာလိုက်တော့မလေးထောင်သောသိန်းတန်းဂရေဂရာရှိတဲ့စစ်တီတပ်သားတွေနဲ့လာပြီးတော့ဒိဋ္ဌထာ အဲ့ဒါငါပလင်းမင်းအခုထအခုပေးတောင်းတယ်သုံးကြီးလုံးကတောင်းတော့မြတ်စွာဘုရားကမနာတဲ့ဒီပလင်းဟာငါလေးသိင်ချေနဲ့ကဘာတသိန်းကာလပတ်လုံးပါရမီ7ပါးဖြည့်စည်းဘူးပြီးရလာတဲ့ပလင်းတဲ့သို့တော်လည်းငါမှအခုဒီနားမှာတော့ကျန်က ပြသေးတယ်ဘယ်လိုပြလဲဆိုတော့မြတ်စွာဘုရားကိုနတ်တွေပြမာတွေစောင့်တော့စောင့်ရှောက်နေတာပဲတဲ့ဒါပေမဲ့မနစစ်တီတွေလည်းလာရောမြမာကြီးတွေလည်းကြောက်ပြီးထွက်ပြေးကြတယ်တဲ့အဲ့ဒါနတ်တွေလည်းတယောက်မှမရှိဘူးကြောက်ပြီးထွက်ပြေးကြတယ်တဲ့အဲ့ဒါများတော်တော်ခုဖို့ဝဲနေတဲ့ကျမ်းဂန်ကရေးဆိုတာဒီကျမ်းဂန်ရေးတဲ့အတိုင်းသာပြောရမယ်ဆိုလို့ရှိရင်တော့အဲ့ဒါရည်စရာကြီးပဲဆိုလိုတာကတော့ အဲ့ဒီအချိန်မှာမြတ်စွာဘုရားနာဘယ်သူမှမရှိဘူးဒါကြောင့်ဘုရားရှင်ကအဲ့ဒီပါရမီ7ပါးအပြား30ကို ဖြည့်ဆည်းဘူးလို့ရလာတဲ့ဒီပလင်ဟာငါပလင်ဖြစ်ကြောင်းတက်ရှိအနေနဲ့တော့ဒီနေရာမှာတက်သေးခံမဲ့လူကဘယ်သူမှမရှိဘူးသို့တော်လည်းပဲငါဖြစ်ခဲ့တဲ့ပါရမီတွေကိုဒီမဟာမြေကြီးပထဝီမြေကြီးကသိတယ်ဟောဒီပထမမဟာပထဝီမြေကြီးကငါရဲ့တက်သေးပဲလို့ မြေကြီးကိုလက်နဲ့ဆန့်တန်းပြီးတော့ညွန်ပြလိုက်တယ်တဲ့အဲ့ဒီအခါမှမြေကြီးကပဲ့တဲ့တုံဟိပြီးတော့အတန်ကြီးစွာသောအတန်တွေမြည်ပြီးတော့မြင်ရင်လှုပ်ခါပြီးတော့ရေတွေထွက်လာဒါနဲ့မနတ်စစ်တီတွေကြောက်ပြီးတော့ပြေးကြတယ်တဲ့မနတ်ပြေးတဲ့အခါကျတော့မှမြတ်စွာဘုရားအေးစေစေး ထွက်လေဝင်လေရှုပြီးအာနာပါနပထမဇာကစပြီးဝင်စားတယ်အဲဒီနေရာမှာလည်းပဲတခုရှိတယ်ဘာတခုရှိလဲလို့ဆိုတော့တချို့ဖျားတစောင်းနေတဲ့မှာရောတချို့ဖျားကားချက်တွေမှာရောတချို့ဘုဒ္ဓဝင်စာအုပ်တွေရဲ့ပုံနေတဲ့မှာရောအဲ့ဒီအချိန်မှာမနတ်လာနေတော့မှဖျားရှိက လူတယောက်ကသပင်ကိုညှင့်နေတဲ့ပုံတွေ့ရတွေ့ဘူးကြလားဘာလောက်တာခေါင်းလျှော်နေတာဟမ်ဘာလောက်တာမြတ်စွာဘုရားကဝသုံဒရေနတကိုတက်တည်ထားလိုက်လို့ဝသုံဒရေနတဘွားကနေပေါ်လာပြီးတော့သူရဲ့သပင်ကိုညှစ်ချလိုက်တဲ့အခါကျတော့အဲ့ဒီသပင်ညှစ်လိုက်တဲ့ရေကသမုဒ္ဒရာကြီးဖြစ်ပြီးမန္တရဲ့စည်တီတွေ မျောကုန်တဲ့အတွက်ထွက်ပြေးကုန်ကြတယ်လို့အဲ့ဒီသဘောနဲ့အဲ့လိုလှုပ်ထားတဲ့အယုတ်ရှိတယ်အဲ့ဒါထေရဝါဒကျမ်းစာမှာမပါပါဘူးထေရဝါဒကျမ်းစာမှာဗာမညာလေးပါတယ်လက်တော်ကိုဆန်တန်းလိုက်တယ်မြေကြီးစီကိုလက်တော်ဆန်တန်းလိုက်တယ်လို့လည်းပါတယ်လက်တော်ကိုမြေကြီးစီညွတ်လိုက်တယ်လို့လည်းပါတယ်ဒါပဲပါတယ် အဲဒီနတ်သားတွေပါဘာမှမပါဘူးပါလာတာလဲလို့ဆိုတော့မြောက်ပိုင်းဗုဒ္ဓဘာသာမဟာယာနကျမ်းစာကပါလာတာတဲ့ဘုန်းကြီးတော့စေစဉ်ကန်းကမကြည့်ဘူးလို့ဘယ်ကျမ်းကပါတယ်လို့တော့မသိပါဘူးတချို့ကဓိပြာဝဒါနကျမ်းကဆိုတဲ့အဆိုပါတဲ့သို့တော်လည်းအဲ့ဒီအဆိုကိုပဲမြန်မာဗုဒ္ဓဝင်တွေကကူးချတာလည်းရှိသေးတယ် တထာဂတဥဒါနဒီပနီဆိုတဲ့ဗုဒ္ဓဝင်ရေးတဲ့ကျမ်းကအဲ့ဒါထည့်ထားတယ်အဲ့ဒါနဲ့အတူပဲတစ်ဆက်တည်းပြောလိုက်ရအောင်မြတ်စွာဘုရားဇဗုပရိမင်းချွတ်ချင်တော့ဇဗုပရိမင်းလို့ခန္ဓာကိုယ်ကိုဖန်ဆင်းပြီးတော့ဇဗုပရိမင်းနဲ့ပိုးပြီးတော့အစင်းလှတဲ့ပုဂ္ဂိုလ်ဖြစ်မကိုက်တွေဆလွယ်တွေဘောင်းတွေနှောင်းတွေပန်ဆင်းပြီးတော့ ချွေရတယ်အဲ့လိုဆိုပြီးတော့အခုအဲ့ဒါဘဝမဂိုင်းနဲ့ငကင်းနဲ့ဘောင်းနဲ့နှဒေါင်းနဲ့စလွယ်နဲ့ဖျားစင်တူတွေတွေးနေရကြံကြံနဲ့ဖမ်းမှာနော်မြတ်စွာဘုရားအဲ့ဒါလို့ဆင်းမလားလို့စဉ်းစားကြည့်ပါအဲ့ဒီအစဉ်တစားတွေရဲ့အပြစ်ကိုမြတ်စွာဘုရားဟောနမလားအဲ့တော့ဇဗုရိမင်းချွတ်ချင်တာဒီလောက်ကြီးလောက်เสียလို့သလား ဖယားရှင်မှာတကူတော်တွေအများကြီးရှိတာပဲအဲ့တော့အဲ့ဒီသဘုပရိမွန့်ချွတ်ခမ်းမှာဆိုပြီးတော့ဖယားကိုတော်မြတ်မှာမကိုက်တွေပေါင်းနေနှောင်းတွေဆလွယ်တွေတိုင်းလို့ရှုပ်ပွေးနေတာပဲအဲ့ဒါမန္တလေးမဟာမြတ်မုနိယာစပြီးတော့အဲ့ဒါလေထေရဝါဒကျမ်းဂန်နဲ့ဘယ်မှာမှမပါပါဘူးဘယ်မှာမှမပါပါဘူးဒါကြောင့်မိမိတို့ဖျား အကြောင်းနဲ့ပတ်သက်လို့ဘုရားရဲ့အကြောင်းအရာစစ်စစ်ကိုယုံကြည်ကိုယ်ွယ်စည်းကပ်ခြင်းနဲ့ဆိုရင်တော့အဲ့ဒီဘောင်းနေနှောင်းနေမပါရပါစေနဲ့ဟုတ်ကဲ့လားကြည့်လို့တော့လှပါတယ်ဘုရားဟုတ်ပြီလားဟုတ်တော့ဘူးအဲ့ဒါနောက်တစ်ခုရှိသေးတယ်မလေးအဲ့ဒါတွေကပြောစရာတွေအများကြီးဘုရားဘာသာတဲ့ရောနာတယ်ပြောအောင်မလားဟုတ်ပါဘူးဟာရှင်ဥပဂုတ်ဆိုတာလေ ရှင်ဥပဂုတ်တဆိုတာထေရဝါဒကျမ်းဂန်နဲ့ဘယ်ကျမ်းဂန်မှမပါဘူးအဲ့ဒါလဲမဟာယာနကျမ်းဂန်ကမဟာယာနဘုရားဘာသာကျမ်းဂန်ကလာတာပဲအဲ့ဒီရှင်ဥပဂုတ်တဘယ်မှာရှိတယ်လဲဆိုတော့တောင်သမုဒ္ဒရာထဲမှာ ရှိတယ်ဆိုမဟုတ်လားဟုတ်ကဲ့လားအဲ့ဒါမြတ်စွာဘုရားလက်ထက်ကတည်းကဟိုတိတိဓမ္မတောကမင်းကြီးအလူမှာ မာနလာနှောင့်ယှက်လွန်လုံးလို့မလို့မာနကိုဖမ်းပြီးတော့ရှင်ဥပဂုတ်ကမာနကိုဖမ်းပြီးခွေးတွေကောင်11ဆွဲပြလိုက်တယ်သွားကြရောဟဲဆိုပြီးအဲ့ဒီခါကျတော့မှမာနမရှိတော့မှအနှောင့်အယှက်ကင်းပြီးတော့အေးချမ်းချမ်းအလူပြုရတယ်လို့ဒီလိုဆိုတယ်အဲ့တော့ယဟန္တာလေယဟန္တာရဲ့သက်တမ်းဟာအဲ့ဒီတုန်းကတည်းကအနှစ်တရာသက်တမ်းပဲပိုရင်နည်းနည်းပေါ့120 160အထိပေါ့ လူတော်ကတော့ဒါ80 80မှာလဲပြိနိဗ္ဗာန်ဆိုင်ညာဆံမယ်ပေါ့ယဟနာများမှာသေဖို့ကိုလည်းမတောင်းတဘူးတဲ့နေဖို့ကိုလည်းမတောင်းတဘူးတဲ့သေဖို့လည်းမတောင်းတဘူးတဲ့ငါသေခြင်းနဲ့ဆိုတာယဟနာမရှိဘူးတဲ့ဒါဖြင့်ငါလူဘဝအသက်ရှိရှိနေခြင်းနဲ့ဆိုတာပေါ့ဒါလည်းမရှိဘူးတဲ့ဘာကြောင့်လဲဆိုတော့ သူ့မှာယုံနာကို အပြစ်မြင်လို့မို့လို့ယုံနာမို့ตายတတ်မဲ့တဲ့တဏှာက လုံးဝအမြစ်ပြအပိဓာပယ်ပယ်ပယ်ပယ်ဖြတ်ပြီးပြီပယ်ဖြတ်ပြီးတော့ယုံနာနှစ်ရာမပြတ်ဖြစ်ပြနေတဲ့အသက်ရှင်ခြင်းဆိုတာသူလူလားပါမလားမလိုလားလို့ယုံနာရှိမြယုတ်ရဲ့အဖြစ်ပြနာရဲ့အဖြစ်ပြရှုနေတာဆိုတော့ဒီယုံနာပြတ်သွားဖို့ကသူလူလားစရာလူသလားမလိုဘူးသူ့မှာကိလေသာငြိမ်းလို့ချမ်းသာနေပြီ နာဘိကင်္ခာမိဇီဝိတံနာဘိကင်္ခာမိမရဏနဲ့အသက်ရှင်တာလည်းမလိုလားမတောင်းတဘူးတဲ့သေတာလည်းမလိုလားမတောင်းတဘူးတဲ့အဲ့ဒီတော့တကယ်လို့သာရှင်ဥပဂုတ္တကယဟန္တာဖြစ်မယ်ဆိုလို့ရှိရင်တော့အခုအချိန်ထိအသက်ရှင်နေပါမလားဟုတ်ကဲ့လားတဏ္ဍက100လွန်ရင်120 160ပေါ့ဟုတ်ဘူးလား ပြိဋိဘဆံပြီပေါ့အဲ့တော့အခုချိန်ကြအောင်ရှိသေးတယ်ဆိုလို့ရှိတော့ကတဘာဝကြလားမကြဘူးလား ထေရဝါဒဗုဒ္ဓဘာသာကျမ်းစာမှာဘယ်ကျမ်းစာမှမပါဟုတ်ကဲ့လားအဲပြီးတော့ရှိသေးပြောအောင်မလားတော်ပြီတော်ပြီတရားမဆုံးပဲနေလိမ့်မယ်နောက်အခွင့်အရေးကပြောတော့ပေါ့ဆိုလိုတာကဗုဒ္ဓဘာသာစစ်စစ်ထဲမှာအယောအယောတွေပါလာပြီးတော့ နောက်ကြတော့ဗုဒ္ဓဘာသာဒုက္ခရောက်ရောက်သွားတာတရားမပြောပါနဲ့ဟိုဟိန္ဒူနတ်ဘုရားကတော်ကြီးသုရတတိဗုဒ္ဓဘာသာတဲ့ရောက်နာအမေပိဋကသုံးပေါင်းစောက်တဲ့မေတော်ကြီးဆိုပြီးကိုယ်ဝယ်နေကြတယ်ဒုက္ခကြီးရောလားအဲ့ဒါတော်တော်တော့မဟုတ်တာပဲအဲလူတွေဘௌသုတ္တရှိဖို့အသိဉာဏ်ရှိဖို့ကသိလို့တာပဲဘௌသုတ္တမရှိအသိဉာဏ်မရှိဘူးဆိုလို့ရှိရင်ဘာပြောပြောဟုတ်ဟုတ်နဲ့ယုံယုံနေတာပဲယုံနာနဲ့ကိုယ်ကိုယ်ကာယဖြစ်ကုန် အဲ့ဒါတရားစစ်တရားမှန်တွေလည်းပြက်ပြားကုန်တယ်လူဖြစ်ကုန်တယ်ဒါတော့ဘုန်းကြီးတို့ဒီလိုဘုန်းကြီးတွေကဘုသူဒ္ဓအတော်တန်ရှိလို့အဲ့ဒီပုံကိုယ်တွေကပြောမပြရင်လည်းပဲလူတွေမှာမသိရတော့ဘူးအဲ့တော့လူတွေသိရအောင်အမှန်တော့အမှန်တရားတော့ပြောပြမှာဖြစ်မှာပဲဟုတ်ကဲ့လားအဲ့လိုခွင့်တင်တဲ့အခါပြောရတော့ပေါ့လေဒါနဲ့မာနယံ အောင်ပြီးတဲ့အခါကျတော့မြတ်စွာဘုရားအာနာပါနထွက်လေဝင်လေရှုပြီးတော့ပထမဇန်ကနေဒုတိယဇန်တတိယဇန်စတုထဇန်အကျဉ်းချင်းအဖမဝင်စားတဲ့အဲ့လိုဝင်စားတဲ့အခါကျတော့သကောင်ရံမှာပုပ်ပင်နိဝါသနုတ္တိညာရတယ်တဲ့ရှေးဘဝတွေမှာ နေခဲ့ဘူးတာတွေဖြစ်ခဲ့ဘူးတာတွေအဲ့ဒါတွေပြန်ပြီးသိမြင်တယ်တဲ့ဒီညာရတယ်နောက်မိုးသောရံကြတော့ အာသဝခေယဉာဏ်ရတယ်အာနာပါနစတုဋ္ဌဇံဝင်စားပြီးတဲ့အခါကျတော့စတုဋ္ဌဇံရပြီးတော့ဇန်သမารိအားကောင်းတော့စိတ်ကဖြူစင်းလာစိတ်ထဲမှာတနေ့ကပြောတဲ့និဝရဏအညစ်အကြေးတွေမရှိဘူးဇန်သမารိအားကောင်းနေလို့និဝရဏအညစ်အကြေးမရှိတဲ့အခါကျတော့စိတ်ဟာဖြူစင်းတော့အဲ့ဒါစိတ်တဝိသုဒ္ဓိခေါ်တယ်ယောဂီမှလည်းပဲအဲ့ဒီစိတ်တဝိသုဒ္ဓိအစဉ်အထိုက်လျောက်ရှိတာပဲမရှိရင်အထက်ညာနေမတက်ဘူး ဉာဏ်မတည့်ဘူးစေတဝိသုဒ္ဓိစိတ်ဖြစ်စင်တယ်ဆိုတာအဲ့ဒါစိတ်ငြိမ်တာပါပဲစိတ်ငြိမ်တော့စိတ်ကကိလေသာဖြစ်เสียလောဘဒေါသမောဟဖြစ်เสียအာယုံစီမသွားတော့လောဘဒေါသပွန်ဟတွေမဖြစ်ဘဲနဲ့ငြိမ်နေတဲ့စိတ်ဟာကုသိုလ်စိတ်တွေကြီးဖြစ်ပြီးတော့ဖြူစင်းနေတာဖြူစင်းတော့ထက်တာပေါ့အဲ့ဒီအခါကျတော့မှမြတ်စွာဘုရားဟာ ရုပ်သဘောနာမ်သဘောပြန်ပြီးဆင်ញင်သုံးသပ်မိတဲ့အခါကျတော့ရုပ်တဏ္ဍနေရဖြစ်မှုပြည့်မှုအနိစ္စဒုက္ခအနတ္တတွေမြင်တာအဲ့ဒါဝိပဿနာရောက်သွားပြီအဲ့ဒီတိုင်းဆက်ပြီးတော့ရှုတဲ့အခါကျတော့မှမိုးတော့ရံမှာမလေးစင်ဖူလေးစင်ရအရဟတမဉဏ်ရရတမဉဏ်ရတဖူဉဏ်ရပြီးတာနဲ့တပ်ပညုတရှုဉဏ်တော်ရဖျားဖြစ်တယ်မိုးတော့ရံမိုးတော့ရံဆိုတာအာယုံတက်ခဏီအာယုံမတက်သေးဘူးအခု ခေါ်နေကြတဲ့မိုးလင်းတာကိုပြောတာမဟုတ်ဘူးပစ္စုသသမယတဲ့အာယုံမတက်ခင်အချိန်လေးမိုးသောရံရှိတာကိုညင်ဥရံသကောင်ရံမိုးသောရံလို့ရံ၃ရံခွဲထားတာတရံတရံမှာ၄နာရီအဲ့တော့အခုမြတ်စွာဘုရားဘုရားအဖြစ်ရောက်တာဟာအဲ့ဒီမိုးသောရံမှာဘုရားအဖြစ်ရောက်တယ်အာယုံတက်ခါနေဒီတော့ကဆုံလာပြီနေတော့ လာပြီးနေလို့ဆိုရမလားလာပြီးကြော်တရနေလို့ဆိုရမလားမဲသာသနာအလိုအားဖြင့်လာပြီးနေလောကအလိုအားဖြင့်လာပြီးကြော်တရဘာကြောင့်လဲဆိုတော့လောကကတော့သကောင်ကြောသွားရင်နောက်တရက်ကိုသာသနာကတော့အာယုံတက်ပြီးမှနောက်တရက် အာယုံမတက်မီစัจ जा ဟာအရင်ရဲ့ဒီလိုမဟုတ်လားအခုမိုးသောရံမှာယဟန်ဖြစ်တယ်ဖျားဖြစ်တယ်ဆိုတော့ရှေ့ရက်ထဲမလားနောက်ရက်ထဲမလားရှေ့ရက်ထဲမယ်အရင်ရက်ထဲမယ်ပေါ့အရင်ရက်ဆိုတာဘယ်ရက်တုန်းလာပြီနေအဲ့ဒါလေးပြောတာလည်းတခြားမဟုတ်ပါဘူးတချို့အယူဆရှိတယ် မိုးသောရံကြမှာဖျားဖြစ်တာဆိုတော့မြတ်စွာဘုရားဟာကဆုံလာပြီးနေဖျားဖြစ်တာမဟုတ်ဘူးလာပြီးကြော်တရနေ့ဖြစ်တာလို့ဒီလိုယူဆတာရှိလို့ဘုန်းကြီးကပြောတာအဲ့တော့ဘုန်းကြီးတို့ကတော့ဘယ်လိုယူဆရမလို့မြတ်စွာဘုရားကိစ္စနဲ့ပတ်သက်သမျှသာသနာနဲ့ပတ်သက်တယ်မဟုတ်လားအဲ့တော့သာသနာအယူအဆသာသနာအလိုကြပဲယူဆရမှာဆိုတော့ အာယုံမတက်မီဖြစ်တဲ့အတွက်ပါလဲလာပြီနေဖရာဖြစ်ရောက်တော်မူရဲ။ကိုင်ဖရာဖြစ်သွားပြီဓမ္မစကြာဟောဖို့ပဲလိုတော့တယ်။နော်။စောင်းအောင်ပေါ့။နော်။စောင်းအောင်ပေါ့။ဘယ်လောက်စောင်းရမလဲ။ကဆုံလာပြီ၊နေုံလာပြီ၊ဝါစုလာပြီ၃လစောင်းအောင်မယ်။ဟုတ်တယ်မဟုတ်လား။ သုံးလဆောင်းအောင်ပဲပေါ့ကဆုံလပြည့်မှတရားဖြစ်တော့နှစ်လပေါ့လေကဆုံလပြည့်မှဖျားဖြစ်တော့နေုံလပြည့်ကြတလားဝါဇုလပြည့်ကြတရားဓမ္မစကြာဟောတာကဝါဇုလပြည့်မှဟောတာကြားထဲမှာ49ရက်ပတ်လုံးဝိမု ക്തി ဒုက္ခကိလေသာမှလွတ်မြောက်ခြင်းချမ်းသာကိုခံစားနေပြီတဲ့မဟုတ်လားတတ္တတတ္တဟာဆိုတာဟုတ်တယ်မလားအဲ့တော့စောင့်အောင်ပေါ့နှစ်လား ဟုတ်ဘူးလားနှစ်လဆောင်အဲနှစ်လပြည့်မှပဲကဲဓမ္မစကြာဟောရအောင်ကဲဒီကနေ့ဒီလောက်ပြီဘုန်းကြီးတို့ပြိဿဟာရှင်တော်မြတ်ဖုရားကိုယ်တိုင်ကြင်ကြံပွားများအားထုတ်လို့မို့ဝိပဿနာဉာဏ်နဲ့အစဉ်နဲ့ဆင်းရဲတက်ပြီးတော့ကိလေသာခတ်သိမ်းငြိမ်းလို့ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုရောက်စေနိုင်တဲ့ဒီမဂ်င်၈ပါးအကျဉ်းလန်းကိုကိုယ်တိုင်ကြင်ကြံပွားများအားထုတ်နေရပြီဖြစ်တဲ့အတွက် တို့များလည်းပဲရှင်တော်မြတ်ဘုရားနေသူကိလေသာငြိမ်းဆင်းရဲငြိမ်းအောင်ကြိုးစားပွားများအထောက်ကြမယ်ဆိုတဲ့မြင့်မြတ်တဲ့ဆန္ဒကြီးမားတဲ့လုံလဝိရိယထက်သန်တဲ့ဇွဲနဲ့တဲတဲမဲမဲကြိုးစားအထောက်ကြခြင်းအပြင်မိမိတို့လူရှိရတဲ့မဉ္ဇဏ်ဖူဉ္ဇဏ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။